နာကြွယ်ဝတဲ့အမျိုးမှဖြစ်လို့နောက်တခါနတ်ပြည်ကြပြန်တော့လေတာဝတိန်သာနတ်ပြည်ပြန်ဆန်ရအစိုက်ဖြင့်နတ်ပြည်တည်းလူပြည်တည်းနတ်စည်းစိမ်လူစည်းစိမ်အကျဉ်းချင်းခံစားရတယ်တဲ့ဘာကြောင့်လဲလို့ဆိုတော့ပါဠိကဗျာဂါထာနဲ့ဂုံတော်ကိုရွတ်ဖတ်ပူဇော်လို့အဲ့ဒါလောက်ပူဇော်ရုံနဲ့မြတ်နဲ့တောင်မှပဲကြည်ပါချမ်းသာကြောင်ကောင်းသောအကျိုးတွေမရပေဘူးလားမင်္ဂလာမဖြစ်ပေဘူးလား နောက်ဂေါရမမြတ်စွာဘုရားလက်ထက်ကျတော့သောတိဒီမှာတကြွယ်တယောက်ရဲ့သားလာဖြစ်ပြီးတော့အရှင်ဥပါလိရဲ့ဒူလာဖြစ်တယ်အရှင်ဥပါလိရဲ့ဒူလာဖြစ်တော့အရွယ်ရောက်တဲ့အခါမှာအရှင်ဥပါလိထာမှာပဲယဟန်ပြုပြီးတော့ယဟန်တရားကျင့်ကြံပွားများအားထုတ်တဲ့အခါကျတော့ရှေးကဂုဏ်တော်ကို ပူဇော်ခဲ့တဲ့ကုသိုလ်အကြောင်းထောက်ပံ့ပြုလို့ဝိပဿနာဉာဏ်နဲ့လင်းမြန်စွာအစဉ်စဉ်ရင့်ကျက်ပြီးတော့ အရဟတမေညာအရဟတဘုံညာအထိရလို့ယဟန္တာဖြစ်သည်အထိအကျိုးရှိသွားတယ်တဲ့ယဟန္တာဖြစ်သည်အထိအကျိုးရှိတာဟာဒါမင်္ဂလာဟုတ်ပါမလားဘာမင်္ဂလာတော့ဖုဒ္ဓတာလောကဓမ္မေဟိစိတ်တံယတနာကံပတိအတောကံဝိရဇံခေမံဣတမင်္ဂလမௌတမံအဲ့ဒီမင်္ဂလာမဟုတ်ပြီဘူးလား မြန်မာပြန်ကဗါတဲ့တုံးအဲ့ဒီမင်္ဂလာကဖုဒ္ဓတလောကဓမ္မေဟိစိတ်တံယတနာကံပတိအာသောကံဝိရဇံခေမံဣတံမင်္ဂလမုဒ္ဓမံဒေဝတေတိလိုရေးနဲ့မေးလျှောက်ထားတဲ့ဩနတဖုဒ္ဓတလောကဓမ္မေဟိစိတ်တံယတနာကံပတိ လောကရန်ရှစ်ပါးတွေ့ကြုံညာလေဖရာယဟန္တာသူတော်စွာတို့စိတ်မာတစီတုံလုံးမှုမရှိပါကြအတောကံဆိုရင်ပူဆွေးကင်းစင်ဝေး၍ငြိမ်းအေးလှပါပေ၏ဝိရဇံကိလေမြူမြေကင်းစင်ဝေး၍ငြိမ်းအေးလှပါပေ၏ခေမံကိလေယံဘေကင်းစင်ဝေး၍ငြိမ်းအေးလှပါပေ၏ဧတံတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့် မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေဒီကဲဒီအရှင်မြတ်မညာအရဟတမညာဘုညာအထိယဟနာဖြစ်သွားပြီဆိုတော့ဒီမင်္ဂလာ၄ပါးနဲ့ကြည်မသွားဘူးလားပြည့်သွားပါတယ်ကဲဘုန်းကြီးနာရအောင်ပြိဋ္ဌကဖတ်ပါသို့ဗုဒ္ဓတ္တ ကုသိုလ်မှုကုသိုလ်ဟာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာမှအထွတ်အထိပ်မင်္ဂလာမဟုတ်ပေဘူးလားဒီတယ်များအထွတ်ထိပ်ကြတာရှိအောင်မလားကိလေသာဘေးရန်မရှိကိလေသာမြူမရှိကိလေသာအငြိအကျေးမရှိလုံးဝပဂရိစင်ကြဲပြီးတော့အမြဲတစေချမ်းသာနေသည်ဘယ်လိုလောကရန်လာလားဘာကမတုံလုံးမှုမရှိတော့ဘူးတဲ့ဒါအဲ့ဒီရှင်မြတ်ကဥပါလိရဲ့အရှင်ဥပါလိရဲ့တူဖြစ်တော့ အရှင်ဥပါလိရဲ့နိဏနိတယတွေရရှိထားတဲ့အရှင်ဥပါလိဆိုတာကဝီနီးအရာမှာဧတတဲ့ရတဲ့အရှင်မြတ်စွာဘုရားရဲ့ဝီနီးတရားတော်ကိုကျွမ်းကျင်နိုင်နေရမှာတော့အရှင်ဥပါလိတဲ့တော်တဲ့ပုဂ္ဂိုလ်မရှိတော့ဘူးသူဟာထိတ်တမ်းမယ်တဲ့ဧတတဲ့ရတာဒီတော့အရှင်ဥပါလိရဲ့သူဖြစ်တဲ့အတွက်အရှင်ဥပါလိသင်ကြားချက်တော့သင်ကြားချက်ကြောင့်ဒီအရှင်မြတ်လည်းပဲ ဝီနည်းအရာမှာအင်မတန်အရေးအချင်းပြည့်လို့ဉာဏ်ထက်မြက်တဲ့အတွက်မြတ်စွာဘုရားကဝီနည်းဝီနည်းအရာထက်မြက်တဲ့ဉာဏ်ရှိတဲ့အရာမှာအေတတဲ့ပေးတော်မူတယ်တဲ့။ဘာအကြောင်းခံပြီးရလာတဲ့အေတတဲ့တုံးဗရုမုဒ္ဒရာမြတ်စွာဘုရားကိုဂါထာဖြင့်ရွတ်ဖတ်ပူဇော်ခြင်းအကြောင်းခံပြီးရလာတဲ့ကုသိုလ်မဟုတ်ပေဘူးလား။ရလာတဲ့အေတတဲ့ဘွဲ့ပဲတဲ့ဒီတော့ ူဇာပူဇော်တယ်ဆိုတာဟာအဲ့ဒါလောက်တောင်အကျိုးပေးနိုင်တယ်ဆိုတော့အခုဘုန်းကြီးတို့ပြိဿလည်းပဲမိမိတို့ပူဇော်တိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ခြင်းအပြင်ဒီအရှင်မြတ်လိုပဲအရဟတမေညာအရဟတဘုံညာအထိရရှိပြီးတော့လောကရန်တရားတွေ့ကြုံညာလည်းဘုရားယဟနာသူတော်စွာတို့စိတ်မှာတစီတုံလုံးမှုမရှိပါကြဆိုတဲ့အတိုင်းဘယ်လောကရန်ကြောင့်မှစိတ်တုံလုံးမှုမရှိဘဲနဲ့ ချမ်းချမ်းသာသာအမြဲတစေအေးအေးဆေးဆေးငြိမ်ငြိမ်တည်တည်ငြိမ်ငြိမ်နေနိုင်ရပါလို့ဤလိုစိတ်ကရည်ရွယ်ချက်ထားပြီဆိုလို့ရှိရင်တော့တဖြည်းဖြည်းမိမိရည်ရွယ်တဲ့အတိုင်းမပြည့်စုံနိုင်ဘူးလားပြည့်စုံနိုင်သည်ဟုတ်ကဲ့လားဒါကြောင့်မလို့ပူဇာစပူဇနီယနံယရနာသုံးများဆရာမိဘဂုဏကြည်သူတက်ကြည်သူဟုစင်ဖြူ ကုဏကြည်သူတက်ကြည်သူဟုရှိမှုကျေစုဖြောင်မြူစိတ်ဓာသူတော်ပူဇော်အကုလေးမြတ်ကိုရောပူဇော်ရခြင်းသည်လေဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဟုတ်ပြီလားအဲ့တော့ပူဇော်တာနဲ့ပတ်သက်လို့ဆိုလို့ရှိရင်တော်လောက်ပြီးဘုန်းကြီးတို့ဆက်စရာရှိတဲ့မင်္ဂလာကိုဆက်ကြစို့ဘယ်မင်္ဂလာကစရမှာလဲ ဂါရဟောစနိဝါဒောစတန်တုဋ္ဌိစကတိညုတာကာလေနဓမ္မသဝနာဣတံမင်္ဂလမုဒ္ဓမံအဲ့ဒီမှာဂါရဝမင်္ဂလာလည်းပြောခဲ့ပြီနိဝါဒမင်္ဂလာလည်းပြောခဲ့ပြီနော်ကတိညုတာမင်္ဂလာရောပြောခဲ့ပြီဘသူတော့ကျေစုအဆကောင်းတာအဟဲဗာရာဏသီဘုရင်ကြီးနော်ကျေစုဆက်လိုက်တာ ပြာပြာသလဲနော်ဒီတော့ သူဤယေစုရှိပေဘူးအထုတိအစွာဖွင့်သင်တုံလာ တုံပြန်ဆာရအကျိုးများစွာယေစုတုံလှဲချစ်ကြိုးသွယ်ဖြိုးကြွယ်မင်္ဂလာဟုတ်သလားအဲ့ဒီဘယင်ကြီးနဲ့အဲ့ဒီပစ္စံတရိကမင်းမှုတံအချင်းချင်းမေတ္တာတုံလှဲပြီးချစ်ကြိုးသွယ်ကြတဲ့အခါကျတော့မင်္ဂလာတွေဖြိုးကြွယ်မလာဘူးလားဆိုသူဤယေစု မရှိပေဘူးအထူးတိအစွာခွင့်သင်တုံလားတုံပြန်စာရအကျိုးများစွာကျေးဇူးတုံလှချစ်ကြိုးသွဲဖြိုးကြွယ်မင်္ဂလာဆို နောက်တစ်ခေါက်အဲ့တော့ဆက်ကြစို့ကာလေနဓမ္မတဝနံကာလေနအသင့်လျော်လျောက်ပတ်သောအခါ၌ဓမ္မတဝနံတရားတော်ကိုနာကြားခြင်းသည်လည်းမင်္ဂလာမင်္ဂလာမြည်ပါပေ၏ရှိကတော့အဲ့ဒါလောက်ပဲเนาะ သင်လျော်လျောက်ပတ်တဲ့အခါမှာတရားတော်ကိုနာကြတာမင်္ဂလာပဲတဲ့တရားတော်ကိုနာကြခြင်းကြောင့်ဘလို့အကျိုးရှိတယ်ဆိုတာအကျယ်တဝင့်မဖော်ပြဘူးတရားတော်ကိုဘလို့နာရမယ်ဆိုတာလည်းအကျယ်တဝင့်မဖော်ပြဘူးဘုန်းကြီးတို့ချမ်းမြေ့မင်္ဂလာမှာတော့အဲ့ဒါတွေအပြည့်အစုံပါရဲ့လားကာလေနာဓမ္မတဝနာအတိပညာသရတိုးဝအကျိုးများ၍ယုံမှားပယ်ရှင်ပြန့်လွင့်ကင်းလျက် ပူရင်ထွေတွင်ငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်ဒုက္ခယိုသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျက်နာကြားခြင်းသည်လဲတခုစီခွဲဆိုရင်ဒီ၎င်းမဟုတ်ဘူးเนาะဒီလဲနော်နာကြားခြင်းသည်လဲဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဆိုကာလေနာ ရောလျောက်ပတ်တဲ့အခါမှာတရားနာခြင်းသည်ជីវချမ်းသာကြောင့်မင်္ဂလာပဲတဲ့ဘယ်နဲ့ကြောင့်ជីវချမ်းသာကြောင့်မင်္ဂလာဖြစ်တယ်လဲဆိုတော့တရားနာတော့တရားအသိတိုးတယ်ဟုတ်ကဲ့လားတရားနဲ့ဆက်တဲ့ပညာတိုးတယ်တရားအသိတရားနဲ့ဆက်တဲ့ပညာတွေတိုးတက်တဲ့အခါကျတော့ယုံကြည်မှုတရားတရားတွေကကောတိုးမလာဘူးလားယုံကြည်မှုတရားတရားတွေတိုးပြီဆိုရင်တရားတရားတိုးတာနဲ့အမြတ်ကုသိုလ်လုပ်ငန်းတွေတိုးမလုပ်ဘူးလား တို့လုပ်ပြီဆိုလို့ရှိရင်ပိုးပြီးတော့အကျိုးတွေမရဘူးလားဒါကြောင့်အသိပညာတရာတိုးဘွားအကျိုးများ၍ဒီတော့တရားနာတဲ့အခါမှာယံဖန်ယံအန္တိတခိုက်စိတ်ဟာတည်ငြိမ်နေသလားလွင့်နေသလားတည်ငြိမ်နေတယ်ဒါဖြင့်တရားနာခြင်းကြောင့်ဒီလောက်ဒီလောက်ပဲအကျိုးရသလားလို့ဆိုတော့ မဟုတ်ပါဘူးတဲ့အပူမှန်သမျှလည်းတရားကငြိမ့်အေးပေးပါတယ်တဲ့သာဘူးသမီးဘူးလည်းငြိမ့်အေးပေးတယ်ဟုတ်ကလားစီးပွားဘူးကငြိမ့်အေးမပေးဘူးလားရောင်းသားတွေအတွက်စာမေးပွဲဘူးကငြိမ့်အေးမပေးဘူးလားပေးပဲတဲ့ပြီးတော့ဟိုလူဟိုလူတွေအတွက်ဟိုအပူတွေကငြိမ့်အေးမပေးဘူးလားဟဲ့အဲ့တော့ပူချင်းထွေတွေမငြိမ့်အေးစေနိုင်ဘူးလား ငြိမ်းအေးစေနိုင်သည်ဒါကြောင့်မလို့ပူရင်းထွေတွေငြိမ်းအေးစေတဲ့အကျိုးကိုတရားနာခြင်းကရစေတဲ့အတွက်တရားနာခြင်းဟာကြည်ပွားချမ်းသာကြောင်ကောင်းမြတ်သောမင်္ဂလာပဲမှန်ရဲ့နော်ပဏာစာရာထေရီမဆိုတာမကြားဘူးကြားဘူးနဲ့တူတဲ့ကြားဘူးတယ်လားအော်ဘလို့များဖြစ်တာပါလေဟမ်ကြားဘူးတယ်လည်းပြောရဘယ်နဲ့ဟမ် ခင်မွန်းတယ်လဲဆုံးသားနှစ်ယောက်လဲဆုံးမိဘလဲဆုံးအကိုလဲဆုံးအိမ်ကလဲပြုံးမြုံကြအောင်ပြိုကြတယောက်တည်းလောကအလယ်မှာတွေ့ရမယ်အကိုရမယ်ဖြစ်တဲ့အခါကျတော့ပူဆွေးတော့ကရောက်လို့မလို့ယူသည်အထိဖြစ်တယ်မဟုတ်လားမိတောင်နေတာနော်အပူမိတောင်နေတာမဟုတ်လားအပူမိတောင်နေတာတဲ့ဘာအပူမိတောက်တာလဲဆိုတော့ သဗ္ဗံဘိကဝေအာဒိဋ္ဌံကေနာအာဒိဋ္ဌံရာဂကိနာဒောတကိနာမောဂေမောဟကိနာအာဒိဋ္ဌံဇာတိယသရာယမရဏေနသောကေဟိပရိဒေဝေဟိဒုက္ခေဟိဒောမနတေဟိဥပါယတေဟိအာဒိဋ္ဌံတိဝရာမိဘေကဝေจิตာจิตမိတို့တပ္ပံလုံးစုံသည်အာဒိဋ္ဌံတညီညီတပြောင်ပြောင်တောက်လောင်လျက်ရှိ၏ ဂေနာအဘယ်တရားအဖြင့်အာတိတ်တံတောက်လောင်၍နေပါသနည်းရာဂဂိနာလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုမိဖြင့်အာတိတ်တံတညင်းကြီးတပြောင်မြောင်တောက်လောင်လျက်ရှိ၏ဒောတဂိနာစိတ်ဆိုးမှု အမျက်ထွက်မှုစိတ်ပြက်မှုမိဖြင့်အာတိတ်တံတညင်းကြီးတပြောင်မြောင်တောက်လောင်လျက်ရှိ၏ မောဟကိနာမသိမှုမိပြန်အဋိဋ္ဌံတညင်းကြီးတပြောင်မြောင်တောက်လောင်လျက်ရှိ၏တဲ့ပတာဇာရာမှာတောက်နေတာဒီမိ၃မျိုးလုံးပဲမိ၁၁ပါးရှိတာထဲမှာ၃မျိုးတောက်တယ်ဆိုတော့ကျန်တဲ့မိတွေကမတောက်ဘူးလားဇာတိယမွေးဖွားမှုမိဖြင့်လဲတောက်တယ်ဇရာတောက်လောင်တဲ့ဇရာယအိုမိတယ်လဲအိုမိနဲ့လဲလောင်တယ် သောကေဟိစိုးရိမ်ပူဆွေးမှုမိနဲ့လည်းလောင်တယ်ပရိဒေဝေဟိငိုကြွေးရမှုမိနဲ့လည်းလောင်တယ်ဒုက္ခေဟိကိုဆင်းရဲမှုမိလည်းလောင်တယ်ဒေါမနတေဟိစိတ်ဆင်းရဲမှုမိလည်းလောင်တယ်ဥပါယာတေဟိစိတ်နှလုံးပြင်းစွာပူလောင်ပင်မညင်းဆိုတဲ့မိနဲ့လည်းမလောင်ပေဘူးလားလောင်လို့မလို့အခုယူသည်အထိဖြစ်နေတာမဟုတ်လားအဲ့တော့သူ့မှာတစ်ဆက်တသိမိတွေစုပုံလောင်မနေဘူးလား အဲ့ဒီ31သိမိဆိုတာဘယ်ဟာတွေလဲရာဂမိဒေါသမိမောဟမိဇာတိမိဇရာမိမရဏမိဒုက္ခမိသောကမိပရိဒေဝမိဒုက္ခမိဒေါမနတမိဥပါယတမိတို့ဖြစ်ပါသည်ဟုတ်ကဲ့လား ဗျာဒိမေးဆိုတာအတိချမပါဘူးအဲ့ဒီဗျာဒိအနာယောဂခံစားရတယ်ဆိုတာဒုက္ခထဲမှာပါမသွားဘူးလားကိုဆင်းရဲမိပေါ့ဆိုတဆက်တတိမိတို့ဆိုဒီမှာရာဂမိဒေါသမိမောဟမိဇာတိမိသရာမိမရဏမိ သောကမိပရိဒေဝမိဒုက္ခမိဒေါမနတမိဥပါယတမိတို့ဖြစ်ပါသည်သို့တစ်ဆက်တသိရာဂမိဒေါသမိမောဟမိဇာတိမိ သောကမိပရိဒေဝမိဒုက္ခမိဒေါမနတမိဥပါယတမိတို့နောက်တစ်ခေါက် သလောက်တောင်မိဝဲဝိုင်းလဲအောင်တောက်နေတဲ့ပတာစာရဟာဒီနေ့မြတ်စွာဘုရားဇေတွန်ကျောင်းတော်တဲ့တရားချီးမြှင့်နေတာလှမ်းပြီးတွေ့လို့လူစုစုမြင်တာနဲ့ဝင်သွားမြတ်စွာဘုရားကလှမ်းပြီးတော့တတိပေးလိုက်တဲ့ပတာစာရတတိထားတတိထားလို့ရှင်တော်မြတ်ဘုရားရဲ့အတန်တော်ကြားလိုက်တာနဲ့တပြိုင်နက်တည်းအယူစိတ်ပြောက်ပြီးတော့ပူစိတ်တွေလည်းပြောက်ပြီးတော့ပဂရိစိတ်ရောက်စိတ်ထဲမှာကြည်လင်းသွားတော့ သူကိုယ်သူသိပြီးတော့ရှက်တာနဲ့ဖြုတ်ခနဲထိုင်လိုက်တဲ့ဒီခါမှာအဖိုးကြီးတယောက်ကရော့သမီးဟောဒီကအပေါ်ယုံခြုံထားလို့ပြစ်ပေးလိုက်တော့ဒီအပေါ်ယုံလေးရစ်ပတ်ခြုံပြီးတရားနာတရားနာနိုင်တယ်ဆိုတဲ့အခြေအနေကြည်ချင်းအပြင်သူစိတ်ကြည်လင်သွားဗလားနောက်ကျနေသေးလားအပူတွေပဲရောက်ကုန်တော့ပြောက်ကုန်ပြီတဲ့အဲ့ဒါနဲ့မြတ်စွာဘုရားက ပတ္တသရရဲ့စိတ်ထဲမှာကံလစိတ်ဓာတရားကိုသိနိုင်တဲ့အခြေအနေရှိပြီးမုရုစိတ်ဓာလောဘဒေါသဆိုတဲ့စိတ်မိုက်စိတ်ရိုင်းနေလွင့်စင်နေပြီးတော့ကုသိုလ်စိတ်ခေါ်တဲ့နူးညံ့တဲ့စိတ်ကလေးတွေဖြစ်နေပြီဝိနိဝရဏစိတ်ဓာကုသိုလ်တရားပိတ်ဆိုတဲ့ကာမိသန္တာနိဝရဏဆိုတဲ့နိဝရဏတွေကင်းနေပြီ ဥဒကစိတ်ဓာတရားသိဖို့ရတက်ကြွနေတဲ့စိတ်တွေဖြစ်နေပြီလို့ရှင်တော်မြတ်ဘုရားမြင်တော်မူတော့မှပါမုတ်ကန္တိကဒေသနာခေါ်တဲ့တစ္ဆာ၄ပါးမြတ်စွာဘုရားဟောကြားပါမုတ်ကန္တိကဒေသနာဆိုတာသူများစီကသင်ယူလို့သိတဲ့တရားမဟုတ်ဘူးကိုကိုယ်တိုင်ကျင့်လို့ကိုကိုယ်တိုင်သိတဲ့တရားကိုပါမုတ်ကန္တိကဒေသနာခေါ်တယ်အဲ့ဒါဘာပြောတာလဲဆိုတော့တစ္ဆာ၄ပါးပတ္တစာရာကိုဒုက္ခသစ္စာယုံနာမှန်သမျှဆင်းရဲကြီးပဲပတ္တစာရာမြတ်စွာဘုရား သူ့ကိုရည်ရွယ်ပြီးဒဲရိုးလောက်နေပါမိန်ကြတော့ပတာစာရကလက်တွေ့ဆင်းရဲခံခဲ့ရပြီဆိုတော့ဟုတ်တာပဲရုပ်ရှိသမျှနာရှိသမျှဆင်းရဲနေတယ်ဆိုတော့ဒုက္ခသစ္စာသဘောပေါက်မသွားဘူးလားအဲ့ဒီကဒုက္ခသစ္စာဆင်းရဲဆိုတာသမှုရိယသစ္စာကြောင့်ဖြစ်တာ သမှုရိယသစ္စာရှိနေသမျှဒုက္ခသစ္စာခါးစည်းခံရမှာပဲသမုဒိယတစ္ဆာဆိုတာဘာလဲလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုပဒါစာရာသဘောပေါက်ပါမလား ဘာကြောင့်ပေါက်သလဲသူကိုယ်တိုင်ခင်မွန်းတဲ့နဲ့သာသမီမိဘအကိုပစ္စည်းပစ္စယကို တွေ့တာတတ်မဲ့တဲ့တဏှာသမှုရိယတစ္ဆာကြောင့်ဒုက္ခလှလာရေးရောက်ခဲ့လို့မို့လို့အယူဘဝတောင်ရခဲ့ရတယ်မဟုတ်လားအဲ့တော့တဏှာသမှုရိယတစ္ဆာဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းဒုက္ခတစ္ဆာအမှန်လို့ဉာဏ်နဲ့မှရှင်းငယ်မရှင်းငယ်နဲ့မသွားဘူးလားရှင်းငယ်နဲ့သွားတယ်အဲ့တော့ ဒီတဏှာရှိနေသမျှတော့ဒုက္ခသစ္စာကတွေ့နေရမှာပဲဒီတဏှာသမုဒိယသစ္စာငြိမ့်တာနဲ့ပဲဒုက္ခသစ္စာငြိမ့်မယ်ဆင်းရဲငြိမ့်မယ်ဆင်းရဲငြိမ့်တာနဲ့ချမ်းသာဆိုတဲ့နိဗ္ဗာန်ကိုဆိုင်ဆက်ရောက်ရမှာပဲသဘောပေါက်တယ်တိရမြတ်စွာဘုရားကအဲ့ဒီဆင်းရဲငြိမ့်တဲ့နိဗ္ဗာန်ချမ်းသာဆိုတဲ့និရောဓသစ္စာဆက်ရောက်ဖို့ရာအတွက်မိမိ ဒုက္ခသစ္စာအမှန်ဖြစ်တဲ့ယုတ်ခန္ဓာနာခန္ဓာယုတ်နဲ့နာရဲ့ဒုက္ခသဘောမှန်သိအောင်တတိနဲ့မပြတ်ကတ်ရှုပါမိန်ကြလိုက်တတိနဲ့မပြတ်ယုတ်ကိုကတ်ရှုနာကိုကတ်ရှုတဲ့အခါကျတော့တဖြည်းဖြည်းစိတ်တည်ငြိမ်လာတာနဲ့အမျှယုတ်နာရဲ့သဘောမှန်သိတည်မလာဘူးလားသိလာတယ်သိလာတော့သူ့တဏ္ဍာမှာမက္ကသစ္စာတွေဖြစ်မလာဘူးလားမက္ကင်၈ပါးဘာဖြစ်လို့မက္ကင်၈ပါးဖြစ်လာတာလဲ အဲ့ဒီမဂ္ဂင်၈ပါးကဘာတွေလဲရှုစဉ်ဖြစ်စဉ်ပွားစဉ်ကလေးအတိုင်းပြောစမ်းမှာယုတ်နဲ့နံကို ရှုဖို့ရာအကြောင်းညဆိုင်အာထုတ်တာကပြီးတော့ ရှုသိလိုက်တာကသမာဓိရှုခိုက်မှတည်ငြိမ်နေတာကရှုစိတ်ကိုအရှုကံအာယုံမောဥဒ္ဒတင်ပေးတာကအရှုကံရုပ်ရဲ့နာမ်ရဲ့အမှန်တဘာဝကိုသိလိုက်တာကရှုစဲမှာအပြစ်မကင်းတဲ့စကားမပြောဘဲရှောင်နေတာကအပြစ်မကင်းတဲ့အလုပ်မပြောမလုပ်ဘဲရှောင်နေတာက အပြစ်မကင်းတဲ့အသက်မွေးဝါးညောင်းမပြုတ်ပဲရှောင်ကျင်နေတာကတဲ့တယ်ပြောပြီးတော့လေသိသားပဲနော်တဲ့တယ်ပြောပြီးတော့မသိဘူးလားသိတယ်အဲ့ဒီမဂ္ဂင်၈ပါးပတာသရဟတရားနာခြင်း သူတဏ္ဏမှာဖြစ်ပွားအောင်ယုံနဲ့နံကိုရှုပွားတော့တရားမဆုံးခင်မဲ့သူတဏ္ဏမှာသောတာပတ္တိမေညာဖူညာရတယ်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန် ညာနဲ့ဆက်ဆက်ကြီးသိမြင်ပြီးတော့ဝိပဿနာညာနဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လို့မဲ့ညာဘုံညာအထိရရှိသွားတော့သောတာပန်ဖြစ်သွားတယ်။ကိုင်အပူတွေပဲရောက်သွား။ဘာကများပယ်ရှားပေးလိုက်တာလဲ။ဒါကြောင့်မို့ယုံမှားပယ်ရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ်အေးစေသည်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့် ဒီတရားကိုသင်လျော်တဲ့အခါမှာနာကြတော့ယိုယိုသေးသေးနာပါဟုတ်ကဲ့လားမယုံမသိနာရင်တော့အကျိုးရပါမလားမရဘူးယိုယိုသေးသေးနာပါယုံကြည်မှုတရားတရားရှိသွားပြီနာပါဩမြတ်စွာဘုရားတရားတော်တွေရှင်တော်မြတ်ဘုရားကိုတော်တိုင်းထိုးတွင်သိပြီးတော့သိတဲ့တရားတွေတပည့်အများချမ်းသာပွားစေဖို့အတွက်ဟောကြားထားတဲ့တရားတွေပါပဲလို့ယုံယုံကြည်ကြည်နဲ့တရားတရားရှိထားပြီးတော့နာကြပါ ဟုတ်ကဲ့လားနာကြဖို့ဟုတ်ပြီတရားတရားရှင်းထားပြီး နာကြတဲ့အခါကျတော့ခိုးကြည့်ဒီကြည့်ဟိုတွေးဒီတွေးနဲ့နာရမှာလားဘလို့လဲတရားထဲမှာစိတ်ဆိုင်မြုပ်ဝင်နေအောင်ဆင်ញင်နှလုံးသွင်းပြီးတော့နာပါဟုတ်ကဲ့လားဒီလိုမှအကျိုးရှိတဲ့လျောက်ပတ်ဒုက္ခယူသေးစွာဖြင့်တရားရှိသွားစိတ်ဝင်စားလျက်နာကြခြင်းသည်လည်း မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဒီတော့ဘလောက်ကြအောင်အကျိုးရရနိုင်တယ်လဲဘလောက်ကြအောင်တရားတဲ့စိတ်ဆက်ရမလဲလို့ဆိုတော့ตาလည်းခီးမဆိုင်နဲ့သမီးလည်းခီးမဆိုင်နဲ့စီးပွားလည်းခီးမဆိုင်နဲ့တရားပွဲတွေရောက်ပြီဆိုရင်ခီးယူဆိုင်စရာဟာတရားပဲလို့အဲ့ဒါလို့သဘောထားရမယ်ရှေးကကုရရဂရဆိုတဲ့မြို့မှာကုဋိကဏ္ဍသောနာမတိဆိုတာတရားဟောကောင်းနေတဲ့သူ့ မေတော်ကြီးကလျှောက်တာနဲ့ပဲတရားထောပေးပါဆိုလို့ညတရားဟောရဒီခါမှာအဲ့ဒီမြို့မှာအမတန်ကြွယ်ဝချမ်းသာတဲ့ဒကမကြီးကာတိယာနီဆိုတာကရှိတယ်သူကလည်းယရဏသုံးပါးအမတန်ကိုင်းရှိုက်ကိုယ်တိုင်တရားလဲနာတရားလဲအထုတော်တရားအမတန်ဝါသနာပါတယ်ဒါနဲ့ညတရားသွားနာဒီနေ့ညတရားပွဲရှိတယ်ဆိုတော့တရားပွဲမြို့လုံးကျွတ်သွားကြလိမ့်မယ်ဟောတဲ့ပုဂ္ဂိုလ်ကလည်းကုဋ္ဌိကဏ္ဍသောနာမတိဆိုတော့အရင်က မဟောဘူးဘူးနာမည်ကတော့ကြီးတယ်ဒါကြောင့်မလို့တစ်မျိုးလုံးသွားကြလိမ့်မယ်လို့သိတဲ့အခါကျတော့ဒီနေရာမှာအချက်ရှာနေတဲ့ပုံကိုယ်တွေကသွားပြီးအချက်တွေ့တယ်ဘယ်သူတွေတော့အဲ့ဒီလူတွေပေါ့ဟိုလူတွေပေါ့နော်ဘယ်လူတွေတော့အဲဓမြတွေဘာလုပ်တယ်လဲလို့ဆိုတော့ကာတိယာနီဒကမာကြီးရဲ့အိမ်ကတတိုင်းခုနှစ်ထပ်ကာထားတာကာထားတဲ့အခါကျ အပြင်ဆုံးတရိုင်းကနေပြီးတော့သူကဓမြတွေကဥမင်လိုင်ကောင်းကြီးအောက်တူးတယ်တူးပြီးတော့မှဒကမာကြီးရဲ့အိမ်လှေကအိမ်ဝင်အပေါက်ရောက်တဲ့အထိအဲ့ဒီတူးပြီးတော့မှသူတို့ကတက်ပြီးတော့ရှိသမျှပစ္စည်းအကုန်ယူမှာကိုလူမသိရင်သခိုးပေါ့လူသိရင်ဓမြပေါ့ဒါပေမဲ့သူတို့ကညံရှိတယ်ဓမြဘူကြီးကလူတွေဒီ တရားပွဲသွားနေတာတော့မှန်တယ်ဒါပေမဲ့တရားတဲ့စိတ်ဝင်စားတဲ့လူကတော့လှုပ်လှုပ်လှုပ်လို့နဲ့အိမ်ပြန်ရင်ပြန်လာမှမပြောနိုင်သေးဘူးအဲ့တော့သွားအကဲခါအောင်မှအဲ့ဒါလို့ဆိုပြီးသွားအကဲခတ်တဲ့အခါကျတော့ဟိုမှာတရားနာနေတာတရားနာပြိတ္တနောက်ကသွားပြီးယက်ဓမြဘူကြီးကယက်နေတော့သူယက်တာကခုနကာတိယဏီဓမ္မကြီးတရားနာနေတဲ့နောက်ကယက်မိရတာဖြစ်တယ်တမင်သွားယက်တာတော့မဟုတ်ဘူး ရမရသားဖြစ်နေတယ်သူလည်းသိတယ်ဒါဒီမိန်းမကြီးပဲတထေးမကြီးဒါတရားနာနေတဲ့ဟန်ကြိုက်တာတထေးမကြီးတရားလာနေနေဟန်ကြလိုက်တာဆိုတာသူကုသိုလ်ရလို့အဲ့ဒီတထေးမကြီးကုသိုလ်ရလို့ဟန်ကြတယ်ပြောတာလားဘာဖြစ်လို့သူနီးနေသူเนาะဟန်ကြတယ်ဒီတော့အဲ့ဒီအချိန်မှာပဲတထေးမကြီးကသူနဲ့တရားနာဖို့ခေါ်လာတဲ့အိမ်ပေါ်မှာကလေးကိုဟဲ့ကလေးမလေး ငါစီမီးပူဇော်ရင်းနဲ့တရားနာကျင်တယ်ဒါကြောင့်မလို့အိမ်ပြန်စီယူကြည်စမ်းဆိုပြီးခိုင်းလိုက်တယ်ကလေးမလေးစီယူဖို့ပြန်သွားတယ်ဟောကြတဲ့အခါကျတော့အိမ်ထဲဝင်မဲ့ကြတဲ့အခါကျတော့အိမ်ထဲမှာဓမြတွေဥမင်လိုင်ကောင်းကြီးတူးပြီးရောက်နေတာတွေ့ဟဲ့ဒုက္ခပဲဒါနဲ့စီမြူခုချက်ချင်းတုတ်ခနဲ့ပြန်လှည့်ပြီးအပြေးကလေးလာတရားပွဲရောက်တဲ့အခါကျတော့ကာတိယာနီတက္ကမကြီးကိုတုံတုံရင်ရင်ကြောက်ကြောက်လန့်လန့်နဲ့ပြောတယ်အဖွာအဖွာ အိမ်မှာဓမြတွေရောက်နေပြီဥမင်လိုင်ကောင်းတူလို့အခုအိမ်ထဲတောင်ရောက်နေပြီဒါကြောင့်ကျမစီပြူကအခုကုန်းတော့မှာပဲပစ္စည်းတွေဒီတော့ဓမြဘုရားဒီစကားကြားတယ်ဂိုင်းဒီကောင်မလေးတော့တို့သွားတိုးရပြီအခုပြန်ပြောပြီဒီမိမကြီးပြန်များပြေးမလားမသိဘူးမထနဲ့ထရင်တော့ဒီနေရာမှာပဲငါတခါတည်းပိုင်းလိုက်မယ်ဩ yes ရုပ်မာတဲ့လူများပိုင်းဖို့လဲသူတို့လက်မနေဘူးနော်တကယ်ပိုင်းဖို့လဲလက်မနေဘူး ဒါနဲ့ကာတိယဏီဒကမာကြီးကပြောတယ်ကလေးမလေးကိုဟဲ့ဟဲ့ကလေးမလာပြီးမနှောင်ရဆာနဲ့ငါတရားဖြောင်းဖြောင်းနာစမ်းမရစေဒီလိုတရားနာရခဲလုံးလုံးငါလာနာနေတာဓမြဆိုတာသူတို့တွေ့တဲ့ပစ္စည်းသူတို့ယူမှာမတွေ့တဲ့ပစ္စည်းကြံအောင်မှာပဲကိစ္စမရှိဘူးနေပစိနဲ့အသာနေနောက်ငါဘာမှမပြောနဲ့အဲ့ဒါလို့လှဲ့တောင်မကြည့်ပဲနဲ့ဒကမာကြီးကခတ်ဆတ်ဆတ်ခန့်ငေါငေါကလေးမိန်းကလေးကိုပြောလိုက်တော့ ပိုင်းလိုက်မလို့ဓာကိုတင်းတင်းဆောက်စားတဲ့ဓမြကြီးဘာဖြစ်သွားလဲဆိုပျော့ခွေသွားတယ်ဘာလို့ပျော့ခွေသွားလဲမှားပြီမှားပြီမှားပြီတကယ်ယရဏသုံးပါးကိုင်းဆိုင်ပြီးတော့ပစ္စည်းပစ္စယကိုတရားလောက်တောင်မမက်တဲ့သူတော်ကောင်းကိုငါတို့ပြင်မှားမိကြပြီငါတို့တော့အားလုံးမြေမျိုးပြီးသေးကုန်ကြတော့မှာပဲတင်းနေတောင့်နေကြမ်းတမ်းနေတဲ့စိတ်တွေတခါတည်းပျော့ပြောင်းနူးညံ့သွားတယ် အဲ့ဒါကိုမြတ်စွာဘုရားကမိန်ကြတာအတာဒုံသာဓုနာစီနေအတာဒုံသူတော်မဟုတ် သူရုပ်သူမိုက်ကိုသာဓုနာမိမိက သူတော်ကောင်းသဖြင့်ဇိနေအောင်နိုင်ရ၏တဲ့ဟောပါတယ်တော့သူရုပ်သူမိုက်ကိုတဲ့မိမိက သူတော်ကောင်းပြုလုပ်လိုက်လှုပ်ခြင်းအပြင် သူတော်ကောင်းအနေနဲ့နေခြင်းအပြင်အောင်နိုင်စေရသည်တဲ့နိပေထားတာဘုသူကနိပေထားတာ ဘယ်သူကိုနီးပေးထားတာဩတပြိတာဝကတွေပေါ့မဟုတ်ဘူးလားသူတပြိတာဝကတွေနီးပေးတာမဟုတ်ဘူးလားသူတပြိတာဝကတွေနီးပေးတာဒီစကားကြတော့ဓမြဘူကြီးစိတ်ထဲမှာအဲ့ဒါလိုဖြစ်သွားပြီအဲမဖြစ်ဘူးတို့တော့ရှေ့တို့လို့ရင်တော့ဒုက္ခရောက်တော့မှာပဲဆိုတုတ်ခနဲ့သူ့ငယ်သားတွေရှိရဖြစ်တဲ့ကာတိယာနီရဲ့အိမ်သွားပြီးတော့ဟဲ့မင်းတို့ယူထားတဲ့ပစ္စည်းတွေအကုန်လုံးနေရာပြန်ထားကြနေရာပြန်ထား ဥပင်လိုင်ကောင်းလဲဖို့ပြီးပြီလားလာကဲလာငါနောက်လိုက်ခဲ့ဘယ်ခေါ်လာလဲဆိုတရားပွဲခေါ်လာတယ်ကဲထိုင်းတရားနာသူလဲတရားနာငယ်သားတွေလဲတရားနာတရားပွဲဆုံးသွားရောအာယုံလဲတက်ပြီးပြီလင်းတော့မလို့ဒီအခါကျတော့မှတရားပွဲဆုံးတော့ကတိယာနေလဲအိမ်ပြန်တော့မယ်ကြည်စမ်းမအောင်တော့တညလုံးသူ့စိတ်အိမ်တစ်ချက်ကလေးမရောက်ခဲနဲ့တရားတဲ့ စိတ်ဆိုင်ပြီးနားနေတာချီးကျူးစရာမကောင်းဘူးလားကောင်းလိုက်တာအဲ့ဒါလို့နာရတယ်တဲ့တရားမဆုံးခင်မှာပဲကာတိယာနီဟာမေဃသစ္စာတရားနာကြရလို့မလို့ရှုမှတ်ပွားများလိုက်တဲ့အတွက်သောတာပတ္တိမေညာဖူညာတခါတည်းရသွားတယ်တဲ့ကြီးဝါချမ်းသာကြောင်ကောင်းမြတ်သောမင်္ဂလာမဖြစ်ပေဘူးလားဖြစ်ပါတယ်ဒါတော့တရားပွဲလည်းပြီးရောခုနဓမြ ဘိုးကသူ့ငယ်သားတွေရော ခေါ်ပြီးကာတိယဏီဒကမာကြီးရဲ့ခြေရင်ဝတ်ဆင်းပြီးတော့အဖွာကျွန်ုပ်တို့ကိုကျင့်တ်ပါကြော့ပါတယ်တောင်းမှန်ပါတယ်ကျင့်တ်ပါလို့အဲ့ဒါလို့ဆိုပြီးတော့ပြောတော့ကာတိယဏီဒကမာကြီးဟဲ့ဘယ်နဲ့ဟာတွေတုံးဘာတွေတုံးဩအဖွာရဲ့အိမ်ကိုညကဓမြတိုက်မလို့ကျွန်တော်တို့ဥမင်လိုက်ကောင်းတူးကြတယ်အဲ့ဒါကျွန်တော်တို့အပြစ်ပါပဲအမှားပါပဲဒီအပြစ်ကိုခွင့်လွတ်တော်မူပါကျင့်တ်ပါလို့ဆိုပြီးတော့ဥအချိန်ချင်းချကြတော့တောင်းမှန်တဲ့အခါကျတော့ကာတိယဏီဒကမာကြီးက ကိစ္စမရှိပါဘူးကွယ်ကိစ္စမရှိပါဘူးတို့ကျင်တတ်ပါတယ်မင်းတို့ဘာမှအပြစ်မယူပါဘူးမဟုတ်သေးပါဘူးအဖွားရဲ့အပြစ်မယူရုံကျင်တတ်ရုံခွင့်လို့ရုံနဲ့မလုံလောက်သေးပါဘူးကျွန်တော်တို့ကိုကျွန်ုပ်တို့ကိုကုဋေကန္နာသောနာမထိထံအပ်ပြီးတော့ယဟန်ပြုပေးစမ်းပါအောင်ဒီလိုမှပဲကျွန်တော်တို့စိတ်ထဲမှာရှင်းသွားပါပါရှင်းသွားမှာဖြစ်ပါတယ်ဒီတော့ကာတိယနေသကမကြီးဟပူသဘောကျသွားတာပေါ့ဓမြဒီတော့ ကာတိယနေဒကမာကြီးဟပူသဘောကျသွားတာပေါ့ဓမြတွေကိုမချွတ်ရဘဲနဲ့သူ့ဟာသူကျွတ်သွားတာကုဋိကဏသောဏမတိတိအပြီးတော့ယဟန်ပြုပေးလိုက်တယ်သူတို့လည်းဆက်ပြီးယဟန်တရားအထုတ်တော့ဒီဓမြနဲ့တကွာဓမြဘူနဲ့တကွာငယ်သားတွေပါ တရားတွေရသွားပြီးတော့အကျွတ်တရားရသွားကြတယ်တဲ့ဒါဘယ်ကစလာတဲ့ကောင်းကျိုးချမ်းသာ မင်္ဂလာလဲ ဟဲ့တရားတော်ကိုယိုယိုသေးသေးသရာရှိသွားစိတ်ဝင်တစားနာကြားခြင်းဒီဟုသောကာတိယဏီဓမ္မဒီအကြောင်းခံပြီးဖြစ်လာတာမဟုတ်လားဒါကြောင့်မလို့တရားတော်နာကြားခြင်းဟာလည်းပဲကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဒါကြောင့်ဘုန်းကြီးတို့ပြိဿလည်းနားနေတာမဟုတ်လားအဲ့ဒါကြောင့်ပဲ12နာရီကြာမှပြီးမယ်ထင်တယ်ဆိုလည်းပဲကောင်းပါတယ်ဖေယဟုတ်ကဲ့လားအဲတညလုံးဆိုရင်လည်း ငိုက်ပါမယ်ဖေဟာနော်တညာလုံးဆိုရင်တော့ငိုက်ရအောင်မှာဆိုကာလေနဓမ္မတဝနံအတိပညာ မှာစာရှိတဲ့အတိုင်းဖတ်ပြမယ်နော်စာမျက်နှာ134မှာတရားနာခြင်းကြောင့်ရတဲ့အကျိုးများယဟန်တို့တရားနာခြင်း၌အကျိုး၅ပါးရှိ၏ယင်းတို့မှာ1မနာကြဘူးသေးသောတရားကို နာကြရ၏နှစ်နာဘူးပြီးသားတရားကို ပြတ်သားကြည်လင်သိမြင်စေ၏မရှင်းမရှင်းဖြစ်တာ ရှင်းရှင်းလင်းလင်းသိမြင်စေတယ်နှစ်ယုံမာကိုပဲဖြောက်နိုင်၏လေးအယူဝါဒကိုဖြောက်အောင်ပြုနိုင်၏ ငါတရားနာသူဤစိတ်သည်ကြည်လင်ဤတဲ့ကြည်လင်ညရဲ့လားဒီအကျိုး၅ပါးဟာတရားနာခြင်းကြောင့်ရတာမှန်ရဲ့လားမှန်တယ်နော်မနေ့ကတရားရှင်းရှင်းလင်းလင်းပြတ်ပြတ်သားသားနားလိုက်ရလို့မဟုတ်လို့တရားကိုကြည်ကြည်လင်းလင်းအသိတိုးတဲ့အတွက်ဆိုပြီးတော့ဒကမာကြီးတယောက်ကတရားကိုဝတ္ထု900နဲ့လာပူဇော်တဲ့ညတာလက်တွေ့ပဲဟုတ်ကဲ့လား900ကျမ်းနဲ့ တရားရှင်းရှင်းလင်းလင်းကြည်ကြည်လင်းလင်းပြက်ပြက်သားသားသိရလို့နောက်ဒီမှာအရိယာမက်ကိုမရစေနိုင်တော့တရားနာနည်း၅ပါးတဲ့တရားကိုကဲ့ရဲ့ဤတရားနာသူကိုတရားဟောသူကိုကဲ့ရဲ့ဤကိုယ်ကိုယ်ကိုကဲ့ရဲ့ဤစိတ်ပြန်လွင်လျက်တရားနာဤမသိသောအဖြစ်နှလုံးသွင်းဤတဲ့အဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံတယ်ဆိုလို့ရှိရင်တော့ဒီတရားနာဤဟာမဟုတ်တဲ့မဟာနဲ့မမှန်တဲ့တရားနာဤဖြစ်တဲ့အတွက်အရိယာမက်ရဖို့မရှိဘူးတဲ့ အဲ့ဒါကိုပြောင်းပြန်ပြန်လိုက်လို့ရှိရင်တော့အရိယာမက်ကိုရစေတဲ့တရားနာနီးတရားကိုချီးမွမ်းလျက်နာဤတရားဟောသူကိုချီးမွမ်းလျက်နာဤကိုယ်ကိုယ်ကိုချီးမွမ်းလျက်နာဤစိတ်တည်ငြိမ်လျက်တရားနာဤသင့်တဲ့အောင်ယောနိသောမနတိကာရဖြင့်နှလုံးသွင်းလျက်နာဤအဲ့ဒါလို့နာရင်အရိယာမက်ရစေတဲ့တရားနာနီ၅မျိုးနောက်တစ်ခါတနည်းအရိယာမက်ကိုမရစေနိုင်တဲ့တရားနာနီ၅မျိုး တရားကိုကဲ့ရဲ့ဤတရားဟောသူကိုကဲ့ရဲ့ဤကိုယ်ကိုယ်ကိုကဲ့ရဲ့ဤအဲ့ဒီအထိတူတူပဲတရားနာသူသည်ဉာဏ်ပညာမရှိ ဖြင့်အဤတဲ့ဟောတရားနာမလဲနိုင်လောက်အောင်ဉာဏ်နှုတ်နဲ့ဆိုလို့ရှိရင်တော့တရားသိနိုင်မှာမလားမသိနိုင်ဘူးဒါရမကသေးဘူးတဲ့တချို့ကမသိသေးသော တရားကိုသိပြီးသားဟုထင်ဤတဲ့မမြဘူးလားအဲ့လိုလို့ သိများတာပဲငါသိပါတယ်ငါသိပါတယ်နေနဲ့တကယ်ကြတော့ဟုတ်ဟာတည်ရလားမသိဘူးအဲ့ဒါလို့မသိသေးတာသိပြီးသားထင်ပြီးတော့ပေါ့ပေါ့ဆာဆာစိတ်ဝင်စားမနာဘူးဆိုလို့ရှိရင်တော့ပေါ့ပေါ့ဆာဆာနာတယ်ဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်အတွက်တရားနာတာဘာမှအကျိုးမထင်ဘူးเนาะအဲ့လိုမနာရဘူးတဲ့နောက်အရိယာမေကိုမရစေနိုင်တဲ့တရားနာဤ၅ပါးတစ်မျိုး ကျေးဇူးကိုခြေဖြင့်သောစိတ်ဖြင့်တရားနာ၏ကျေးဇူးဆိုတာတရားဟောသူရဲ့ကျေးဇူးကိုခြေဖြင့်သောစိတ်ဖြင့်တရားနာ၏တရားဟောသူရဲ့ပြော့ွယ်ဟာွယ်အပြစ်အနာရှာလိုသောစိတ်ဖြင့်တရားနာ၏ဘုန်းကြီးဘယ်နေရာများမှားမလဲဘယ်နေရာများချွေရွေးမလဲဆိုပြီးပြော့ွယ်ရှာပြီးနေနာတယ်တဲ့ပြော့ွယ်တွေ့တာနဲ့နှုတ်ကထုတ်မကဲ့ရတောင်စိတ်ကကဲ့ရတယ်တဲ့အပြစ်မြင်တယ်တဲ့အဲ့ဒါလိုမနာရဘူးတဲ့ နောက်တရားဟောသောပုဂ္ဂိုလ်ကိုစိတ်ဆိုးလျက်တရားနာ၏တဲ့ဒါကလည်းရှိတတ်သေးတာပဲပထမတော့နာတော့ကတော့ဟုတ်ဟုတ်ဒီဟုတ်လို့ဟုတ်ဟာနာတာပါပဲသဘောကျလို့တရားနာခြင်းလို့နာတာပါပဲအဲတရားတွေကတရားဟောဘုန်းကြီးပြောလိုက်တဲ့စကားတစ်လုံးကကိုယ်စိတ်နဲ့မတိုက်ဆိုင်တာလားတွေ့လိုက်တာနဲ့ထောင်းငနဲ့ဒေါသထွက်ပြီးတော့တရားနာတယ်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့ဒါယောနိတော်မနတိကာရရှိလို့လားမရှိလို့လား အဲ့ဒါကြောင့်ယောနိသောမနတိကာရရှိရမယ်တဲ့ဒါဖြင့်ဘုန်းကြီးပြောတဲ့တရားထဲမှာကောပြော့ွက်တွေဘလောက်များတွေ့သလဲသိကြသလားဒီလိုဆိုရင်ဒေါသမဖြစ်ဘူးပေါ့နော်ပါပဲဖြစ်တယ်လေဟောသရာတရားနဲ့မေတ္တာပဲပွားတယ်မဟုတ်လားနောက်တစ်ခါနာသူသည်ပညာမရှိဖြင့်အာဤတဲ့ခုနအချက် အဲခုနအချက်ပဲမသိသောအတွက်မသိသေးသောတရားကိုသိပြီးသားဟုထင်၏တဲ့အဲ့ဒါအဆိုးဆုံးပဲကိုမသိဘဲနဲ့သိသေးသိတယ်သိတယ်သိတယ်လို့ထင်ထင်ပြီးတော့တရားစာအုပ်လဲဟာညက်ပညာမဖတ်နာတဲ့အခါလဲဂိယုတစိုက်မနာဟိုဒါတို့သိပြီးသားပါကွာအဲ့ဒါလို့ဆိုပြီးတော့နေတဲ့အခါကျတော့ဒီလူဘရော့များအသိတို့မလဲမတို့ဘူးသူလဲတကယ်ထိထိမိမိသိတာလဲမဟုတ်ဘူးဟုတ်ကဲ့လား ကိုင်းရှိသွားမဲ့ဒီမင်္ဂလာတော်လောက်ပြီခန္တီသတောသတ္တတာသမနာနိသဒတနာကာလေနဓမ္မတကိသာဣတမင်္ဂလမௌဓမ္မဒေဝတေတိလိုရေနှင့်မေးလျှောက်ထားသည့်ဥနတာခန္တီသဆဲဆုံငောင်ငန်းကိုစိတ်ပါအောင်ညှင်းမနှိပ်ဆက် ပြုမှုချက်ကို အမျက်ပြင်းထန်တုံ့မပြန်မဲ့သိခံခြင်းသည်၎င်းသောဝသတ္တတာ ကောင်းစေလိုရင်နှလုံးသွင်းဖြင့်တရင်သုံးမောသူတော်တကာဆရာမိဘဆိုဆုံးမကိုခွန်စမလံမတုံ့ပြန်မဲ့နာခံလွယ်ခြင်းဒီ၎င်းသမဏနိစ္စဒတနာကိုစိတ်ငြိမ်းချမ်းကျင်းဖြောင်တန်းသည့်ယဟန်တန်ဃာသူတော်စွာကိုအခါသင့်တော်အခွင့်ပေါ်တိုင်းဖူးမြော်ရခြင်းဒီ၎င်းကာလေနာဓမ္မတကိစ္စသူတော်ကောင်းဓာတ် တရားမြတ်ကိုလျောက်ပတ်သောခါစုဝေးလာ၍ကြည်သာရှင်ပြဆွေးနွေးရခြင်းဒီ၎င်းဧတံဤတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဆို န္တိစသီခံခြင်းဟာမင်္ဂလာတဲ့သီခံခြင်းဟာသီခံတတ်တယ်ဆိုလို့ရှိရင်ជីវချမ်းသာကြောင်းပဲတဲ့သီမခံတတ်ရင်ជីវချမ်းသာကြောင်းမဟုတ်တော့ဘူးဆုပ်ယုပ်ကြောင်းပဲတဲ့ဘုန်းကြီးကစိတ်ထဲဖြုတ်ခနဲပေါ်လာတာပြောရမယ်သီခံရင်ជីវချမ်းသာကြောင်းသီမခံရင်ဆုပ်ယုပ်ကြောင်းဆိုတာဆိုကြပါစို့ကိုကအထယ်ရောက်နေဆိုင်မှာဈေးဆိုင်မှာကိုနာကိုနာတွေကလည်းဆိုင်နေရှိတယ် အဲ့တော့ဈေးဝယ်ကလာတယ်လာတဲ့အခါကျတော့ဟိုထဲလေးပြသမအောင်ကြည်လိုက် မကြိုက်သေးတော့ဟိုဟိုနာကထဲလေးပြသမအောင်လှမ်းပြီးယူခိုင်းလိုက်ကြည်လိုက်ပြန်ချတာလိုက်ဒါကလည်းအစင်ကမကြိုက်ဘူးဟိုဘက်ကပြသမအောင်ယူလိုက်ဒါကြတော့အသားကနည်းနည်းညံ့နေတယ်အစရှိပြီဖြင့်ဟိုဟာပြဝယ်သူကမေတ္တာထားသွားမလားဒေါသထားသွားမလား ဒေါသထားသွားမယ်အဲ့တော့ကင်ငါဒီလောက်တောင်မှစိတ်တူတဲ့ဆိုင်တော့ဘယ်တော့မှငါမဝယ်တော့ဘူးဆုံးမြတ်ပြီးတော့ဟိုဘက်ဆိုင်ရွှေ့မသွားဘူးလားရွှေ့သွားတော့ဟိုဘက်ဆိုင်ကြတော့အဲ့ဒါလိုပဲသူစိတ်နဲ့မတွေ့သေးလို့မလို့အမျိုးမျိုးပြခိုင်းတော့ဟိုဘက်ဆိုင်ကတော့ဈေးတယ်ပီပီကိုအစကလည်းစိတ်ကောင်းချီပြီးကလည်းခံတတ်တော့သူ10တယ်လောက်ပြခိုင်းတာ10တယ်လောက်ကိုပြလိုက်တယ်နောက်ဆုံးကြတော့သဘောကျသွားတော့အဲ့ဒီခါကျမှ အော်ဒီပစ္စည်းကရောက်လာတာတော်တော်ကြာသွားပြီကုန်လှနေပြီနောက်ဆိုလို့ရှိရင်မရဘူးနော်အဲ့ဒါရှင်းမလို့ပေးလိုက်ပါမယ်သူများဆိုလို့ရှိရင်45ကျပ်ပါရှင်းဆိုအဲ့ဒါ40နဲ့ပေးလိုက်ပါမယ်ယူသွားပါနော်ကဲပြုံမြုံပြုံမြုံနဲ့ပြုံမြုံနဲ့ဟုတ်တယ်အဲ့ဒါကျမဘုတထဲသမီးဘုတထဲဟိုတူမဘုတထဲကဲလေးလေးတယ်ပေးပါကဲကဲဝယ်သွားပြီ နောက်သူအထယ်လိုချင်ဘယ်သွားမလဲဟဲ့ဒီဆိုင်ပဲလာမယ်ကဲဘာကွာသလဲတိခန္ဓာနဲ့တိမခန္ဓာကွာသည်ဟုတ်ကဲ့လားအဲ့တော့တိခဏ်ခြင်းဟာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာမဟုတ်ပေဘူးလားသတိထားစရာမကောင်းဘူးလားဘုန်းကြီးတို့ထဲတော့ဈေးတယ်ပါမှာဟုတ်ပါဘူးနော်မပါဘူးတဲ့တူတယ်နော်အဲ အဲ့ဒါလက်တွေ့တရားမဟုတ်ဘူးလားအဲ့လက်တွေ့တရားအဲ့ဒါလို့ဒါကြောင့်သီခမတဲ့သီခနာဟာအင်မတန်အကျိုးများပါတယ်တဲ့တတ်နိုင်သမျှအဆုံးစွန်ထိသီခမတဲ့ခန္တီစာဆဲဆုံငောင်းငန်းကိုစိတ်ပန်းအောင်ညင်မနှိပ်စေပြုမှုချက်ကို အမျက်ပြင်းထန်တုံမပြန်မဲ့သီခံရခြင်းသည်လည်း ။ဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်း။ဒီမှာသီခံခြင်းသီမခံခြင်းဤအပြစ်၅ပါးသီမခံခြင်းကြောင့်ဘာအပြစ်ရတယ်လဲဆိုတော့လူအများမချစ်ခင်ခြင်းမုန်းခြင်းဆိုတဲ့အပြစ်ရတယ်သီမခံတဲ့အတွက်စိတ်ဓာတ်ကြမ်းညုတ်ခြင်းခန္ဓာကိုယ်ပါကြမ်းညုတ်လာခြင်းကိုယ်ရောစိတ်ပါကြမ်းညုတ်လာခြင်းဆိုတဲ့အပြစ်ရတယ် သီးမခံတဲ့အတွက်စိတ်ထဲမှာသီးမခံနိုင်လို့တဆွေဆွေခုံနေတဲ့အတွက်စိတ်ထဲမှာမကြည်မလင်းမရှင်မလန်းနဲ့ပင်ပန်းဆင်းရဲရတယ်သီးမခံခြင်းနဲ့သီးမခံတဲ့အတွက်စိတ်မကြည်လင်တော့အသိဉာဏ်ကလည်းပဲရှင်းလင်းပြတ်သားစွာမမြင်ရတဲ့အတွက်တွေ့ဝေတွေ့တွေ့ဝေဝေနဲ့ပဲသိရတယ်တဲ့သိတဲ့အခါသီးမခံတဲ့ဒေါသကြောင့် သေတဲ့အခါငရဲကိုကြားရတယ်တဲ့ဒါသီမခံခြင်းရဲ့ပြည့်တယ်အဲသီခံခြင်းရဲ့အကျိုး၅ပါးကသီခံခြင်းလို့သီခံတဲ့အတွက်လူများချစ်ခင်တယ်သီခံတဲ့အတွက်ပဲဒေါသမမာနနဲလို့မလို့စိတ်ဓာတ်လည်းတိမ်မွေ့နူးညံ့တော့ကိုယ်အမူအရာနှုတ်အပြောဆိုတွေကလည်းပဲတိမ်မွေ့နူးညံ့နေပိယဝါစာတာယာချိုမြဆိုတဲ့စကားတွေမသုံးတတ်ပေဘူးလားအဲသီခံတဲ့အခါကျတော့သုံးတတ်တော့နူးညံ့တိမ်မွေ့တော့ လူကြည့်လူခင်များတဲ့နှုတ်ချိုရှိုးတပါတဲ့ဟုတ်ကဲ့လားစိတ်လည်းပဲကြည်လင်ရှင်လန်းနေတဲ့သေတဲ့အခါမှာလည်းမတွေးမဝေပဲတတိရှိလျက်သေရတဲ့သေပြီးတဲ့အခါလဲနတ်ပြည်ရောက်ရတယ်တဲ့အင်ဂုတ်တို့ပင်စကနိဗ္ဗာန်ဒုတိယအခန္တိတုတ်နည်းနည်းနည်းနည်းပဲပြောမှဒါတော့အထူးပြောစရာမလိုဘူးသိခံလို့ရှိရင်အရာရာမှာအောင်မြင်တယ်ဆိုတာမသေးကြဘူးလား အဲ့ဒီသီခန္ဓာအောင်ဆိုလို့ရှိရင်ဘာတွေလေ့ကျင့်ရသလဲဆိုတော့ခွင့်လွတ်ခွင့်လွတ်တတ်ဖို့လေ့ကျင့်ရတယ်မေတ္တာပွားဖို့လေ့ကျင့်ရတယ်အဲ့ဒါလို့ဆိုလို့ရှိရင်သီခန္ဓာတယ်သူတော်မရဲ့အမှားကို ခွင့်လွတ်တတ်ပြီဆိုလို့ရှိရင် သူ့ဘောအပြစ်မြင်ပါအောင်မလားမမြင်ရင်သီမခန္ဓာဘူးလားသီခန္ဓာတယ်တခါသူတော်ဘာကိုမေတ္တာစိတ်ထားတယ်ဆိုလို့ရှိရင်သီမခံနဲ့ဒေါသဖြစ်ပါအောင်လား မဖြစ်ဘူးဒါကြောင့်မလို့ခွင့်လွတ်ဖို့လေ့ကျင့်မေတ္တာပွားဖို့မေတ္တာထားဖို့လေ့ကျင့်ပြီဆိုလို့ရှိရင်တော့သိခံနိုင်ပြီတဲ့အဲ့ဒါလို့သိခံနိုင်အောင်အခြေခံစိတ်ဓာတ်ကဖြူစင်ဖြောင့်မတ်ရမည်ဟုတ်ကဲ့လားအခြေခံစိတ်ဓာတ်ကကောက်ကျစ်ဆင်းလဲနေတဲ့ပုဂ္ဂိုလ်ဘရော့သိခံမလဲဘယ်တော့မှသိမခံနိုင်ဘူးအခြေခံစိတ်ဓာတ်ဖြူစင်ဖြောင့်မတ်တဲ့ပုဂ္ဂိုလ်မှသိခံနိုင်ပြီဒီတော့ဒီသွေးတွေရဖို့ရပါလို့လဲစိတ်ထားဖြူစင်ဖြောင့်မတ်ရမယ် သီးခံရမယ်ခွင့်လွှတ်ရမယ်မေတ္တာထားရမယ်ဟုတ်ကဲ့လားစိတ်ထားဖြောင်းမှန်ခွင့်လွှတ်ရန်သီးခံမေတ္တာထားကြားဘူးသလားဘယ်မှာကြားဘူးသလဲစိတ်ထားဖြောင်းမှန်ခွင့်လွတ်ရန်သီခံမေတ္တာထားဒီတရားတွေဟာဒီစိတ်ထားတွေဟာတစ်ခုနဲ့တစ်ခုအညမညကျေစုပြုနေတယ်အချင်းချင်းကျေစုပြုနေတယ်နော် အညမညသဘောတရားတော့မဟုတ်ပါဘူးအဲ့ဒါလို့တော့မထင်လိုက်ပါနဲ့နော်အချင်းချင်းကျေးဇူးပြုတဲ့တရားတွေခွင့်လို့ရင်သိခံနိုင်တယ်မေတ္တာထားရင်သိခံနိုင်တယ်စိတ်ထားဖြောင့်မတ်ရင်သိခံနိုင်တယ်သိခံနိုင်ရင်စိတ်ထားဖြောင့်မတ်တယ်ခွင့်လွတ်နိုင်တယ်မေတ္တာထားနိုင်တယ်မဟုတ်ပေဘူးလားဆိုမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဖြူအောင်စိတ် ပြောပြုတွေ့လင်တတိရှင်ဆင်ခြင်ဉာဏ်ရှိသွာစိတ်ထားဖြောင်းမှန်ခွင့်လွတ်ရန်သီခံမေတ္တာထားလုံလာနှင့်ဇွဲမလျှော့ပဲအမြဲတင်းနှင်းထား အရာရာတွင်အသုံးဝင်အောင်မြင်ကြောင်းတရားသို့ ယ်စာအုပ်ထဲမသိဘူးပါတယ်အောင်မလို့ဘုန်းကြီးကတစ်ခေါက်ပဲချပေးတာပြန်ဆိုတစ်ခေါက်မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားပြောပြုတွေလင်တတိရှင်စင်ခြင်းဉာဏ်ရှိသွား စိတ်ထားဖြောင်းမှန်ခွင့်လွတ်ရန်သီခံမေတ္တာထားလုံလာနှင့်ဇွဲမလျှော့ပဲအမြဲတင်နှင်းထားအရာရာတွင်အသုံးဝင်အောင်မြင်ကြောင်းတရား န်းကြီးကိုတကားတရားလာလျှောက်တယ်နိုင်ငံရေးပါတီကြီးတစ်ခုကစီယုံရေးဆင်းတဲ့အခါကျတော့ဝါခင်မရောက်တော့ဝါခင်မကတကားတယောက်ကဒီဟာကိုလက်ဆောင်ပေးလိုက်တဲ့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထအဲ့ဒီစီယုံရေးဆင်းတဲ့ပုံကိုယ်တွေကိုသူကပြန်လက်ဆောင်ပေးလိုက်တဲ့ပြောပြုတွေးလင်တတိရှင်ဆင်ခြင်းဉာဏ်ရှိသွား စိတ်ထားဖြောင်းမှန်ခွင့်လွှတ်ရန်သီခံမေတ္တာထားသူပေးတာမကောင်းဘူးလားနိုင်ငံရေးပါတီတွေလိုက်နာဖို့မလိုဘူးလားခွင့်လွှတ်တရမယ်သီခံတရမယ်အများကိုဥဆောင်တဲ့ပုဂ္ဂိုလ်ဒေါသရှိထားပြီဆိုလို့ရှိရင်မှားပြီးတော့ကားကနေမသွားပြီဘူးလားကြတာလားတက်တာလားအေးအဲ့ဒီတော့သီးများများခံလို့ခေါင်းအေးအေးထားရင်လမ်းမှန်ရောက်အောင်မစဉ်းစားနိုင်ဘူးလား အများကတော့မချစ်ခင်အာမပေးပေဘူးလားဒီလိုဆိုလို့ရှိရင်မအောင်မြင်ဘူးလားအဲ့တကာကအဲ့ဒီနိုင်ငံရေးပါတီကလူတွေပေးလိုက်တာဘလောက်ကောင်းလဲဘုန်းကြီးသဘောကျတယ်နောက်ကြမှာမေးကြည့်တော့ဒီတကာကချမ်းမြေလာပြီးတရားအထုတ်ဘူးတဲ့တကာဖြစ်နေအဲ့ဒီတကာဖြစ်နေနောက်မေးကြည့်တော့စိတ်ထားပြောင်းမှန်ခွင့်လို့ယံသီခံမေတ္တာတာနိုင်ငံရေးသမားစိတ်ထားပြောင်းမှုတိတ်ပိုးအရေးကြီးတယ်ဖြောင်းနေမဖြောင်းဘူးဆိုတာအများကမသိဘူးလား သိတယ်မဖြောင်းတဲ့လူအာမပေးဘူးဖြောင်းတဲ့လူအာပေးမယ်အဲတကားကားဖြစ်နေလို့အဲ့ဒါကြီးကြောက်လို့ရှိရင်လားအကြံအသာငိမ့်နေမှာမဟုတ်ဘူးလားအာပေးမှာကတော့ဖြောင်းတဲ့လူပဲအာပေးမယ်အဲ့ဒါကြီးတော့အာမပေးဘူးမဟုတ်ဘူးလားနော်တကားကားဆိုတာရက်တောင်ပြောတာပါနော်ရက်တောင်ပြောတာ ဒါပေမဲ့ဘာလို့လေးတယ်လဲလို့ဆိုတော့ဇွဲလုံလဝိရိယမလိုဘူးလားဇွဲလုံလဝိရိယလိုတဲ့စိတ်ရှိရမယ်သိခံရမယ်ရေရှည်ကြိတ်ရမယ်ဒါပဲရေရှည်ကြိတ်ဖို့ဆိုတာဇွဲလုံလဝိရိယမရှိဘဲနဲ့မရဘူးအဲ့ဒါအလိုအဆုံးမဲ့လုံလနှင့်ဇွဲမလျှော်ပဲအမြဲတင်းနေထားဟုတ်ကဲ့လားအရာရာတွင် အသုံးဝင်အောင်မြင်ကြောင်းတရားဘယ်နေရာမဆို့ အောင်မြင်နိုင်တဲ့အကြီးအသေးတွေအဲ့ဒါရအောင်လုပ်ပါသူတို့လုပ်နေတဲ့နိုင်ငံရေးမှာဆိုလို့ရှိရင်ဒါပိုးပြီးမအောင်မြင်နိုင်နေဘူးလားအောင်မြင်နိုင်တယ်ဘုန်းကြီးတို့လုပ်နေတဲ့တရားရေးကြတော့ဘိုးမအောင်မြင်မေဘူးလားဘိုးအရေးကြီးတယ်ဟုတ်လားသူတို့လုပ်ငန်းနဲ့ဘုန်းကြီးတို့လုပ်ငန်းကတော့တခြားစီပဲဒါပေမဲ့တစ်ခါတစ်ခါကြတော့တိုက်ဆိုင်တိုက်ဆိုင်သွားတယ်နော်ဒါကလည်းတိုက်ဆိုင်တိုက်ဆိုင်သွားတယ်တခြားတော့တခြားစီပဲ ကဲအဲ့ဒါရအောင်ပြန်ဆိုလိုက်စမ်းမတစ်ခေါက်မကောင်းမှုရှောင်ဒီတော့ ဒီနေရာမှာပုံစံလေးတစ်ခုတော့ထုတ်ရမြတ်စွာဘုရားလက်ထက်ကဗာရဒဝဇဆိုတဲ့ဒနင်းသာလီဆိုတဲ့ပုံနာကြီးတယောက်ကဗာရသာဇအနွယ်အဲ့ဒါသူကသူရကမကမြတ်စွာဘုရားကြီးညိုတဲ့ဘုရားတရားကိုးကွယ်တယ်သူကမိစ္ဆာဒိဋ္ဌိတွေကိုးကွယ်တယ်မိစ္ဆာဒိဋ္ဌိတွေကိုးကွယ်တော့နေ့တိုင်းနေ့စဉ်နဲ့အမျှသူရကမဒနင်းသာနေရကမကြီးကနမောဗုဒ္ဓတာနမောဗုဒ္ဓတာမြတ်စွာဘုရားရှိခိုးပါ၏ ခလုတ်တိုက်လဲနမောဗုဒ္ဓတဘာမစိုးအကုန်လုံးနမောဗုဒ္ဓတဆိုတော့သူစိတ်မကြည်ဘူးမကြရင်ဘူးတာမကြရင်တဲ့အတွက်ဒီလောက်တောင်မှဖြစ်နေတဲ့နင့်ဆရာကိုငါသွားပြီးအပြစ်ရှာအောင်မယ်ဆိုပြီးတော့တနင်္သာနီကဘောရမမြတ်စွာဘုရားထံသွားတဲ့သွားပြီးတော့အပြစ်ရှာတာရှင်ကြီးကောရမဘာကိုဖြတ်ရင်ချမ်းသာတယ်လဲဘာကိုဖြတ်ရင်ချမ်းချမ်းသာသာအိပ်ရတယ်လဲ ဘာကိုဖြတ်တယ်ဆိုလို့ရှိရင်လောကမှာအချမ်းသာဆုံးနေရတယ်လေဘာကိုဖြတ်တယ်ဆိုလို့ရှိရင်စိုးရိမ်ပူဆွေးမှုမရှိဘဲနေရတယ်လေသူထင်တာကရန်သူကိုဖြတ်ရင်တတ်ရင်စိုးရိမ်ပူဆွေးငိုကြွေးစိုးရိမ်ပူဆွေးမှုမရှိဘဲနေရမယ်ချမ်းချမ်းသာသာနေရမယ်လို့ဒီလိုပြောလိုက်မယ်လို့ထင်တယ်ဒါပေမဲ့လို့မြတ်စွာဘုရားကတနင်္ဇာနီပုံနာကြီးတဲ့ဘုရားရှင်ကတည်တည်ငြိမ်ငြိမ်အေးအေးဆေးဆေးနဲ့မိန့်တော်မူတာ တနင်္ဇာနီပုံနာကြီးတဲ့ဒေါသကိုဖြတ်ရင်ချမ်းချမ်းသာသာနေရတယ်တဲ့ဒေါသကိုဖြတ်ရင်စိုးရိမ်ပူဆွေးမှုမရှိဘူးဒေါသကိုဖြတ်ရင်အမျက်ဆုံးချမ်းသာနဲ့အမျက်ဆုံးချမ်းသာကိုရတယ်လို့မြတ်စွာဘုရားမိန့်တော့သူမျောလင့်တာတခြားဟိုကမိန့်ရလိုက်တာတခြားတရားတော်ကလည်းဓဋ္ဌိသူ့ကိုထိတာသူကဒေါသကြီးနဲ့သွားပြီးအပြစ်ရှာတော့သူ့မှာ စိတ်လည်းမချမ်းသာဘူးခန္ဓာကိုယ်ကလည်းဒုံလုံးလုံးလုံးနဲ့စကားတွေလည်းအပြောမှအဆိုမှနဲ့အဲ့ဒါတော့ကြအောင်ဆင်းရဲများနေတာကိုမြတ်စွာဘုရားကဒေါသကြောင့်ဖြစ်တာနော်တဏှဇာနိတတိထားလို့ဒီသဘောမျိုးဟောလိုက်တယ်လို့ဖြစ်သွားတော့ချက်ချင်းသဘောကြမလိမ့်မိုင်းတာဟဲ့ငါဒေါသကြီးလို့မဟုတ်ဆင်းရဲနေတာပဲဂေါရမမြတ်စွာဘုရားတော့ဒေါသမကြီးလို့သူ့ချမ်းသာနေတာမှန်လိုက်တာဟဲ့မှန်လိုက်တာဟဲ့ချက်ချင်းဖြစ်သွားတော့မြတ်စွာဘုရားစီမှာ မြတ်စွာဘုရားတရားတော်ကနှစ်လိုပွဲရှိလားရှိလားဘာပဲအကျိုးများလားဘာပဲတပည့်တော်ကိုမြတ်စွာဘုရားရဲ့တပည့်လို့မှတ်တော်မူပါဆိုပြီးချက်ချင်းတပည့်ခံဗုဒ္ဓံတရဏံဓမ္မံတရဏံသံဃံတရဏံကိစ္ဆာမိတရဏဂုံလှုပ်လိုက်တဲ့တည်သွားတယ်ဘုရားရဲ့တပည့်ဖြစ်ယဟန်ပြုတရားအထုတ်ဒေါသတကြီးနဲ့ဘုရားကိုအပြစ်ရှာမလို့6မောင်း9မောင်းတင်လာတာဟိုကမြတ်စွာဘုရားကသီခံစိတ်ဓာတ်မေတ္တာဓာတ်နဲ့တုံ့ပြန်လိုက်တဲ့အခါကျတော့တခါတည်းပျော့ကျသွား အဲ့ဒါကြောင့်မလို့သီခံခြင်းဒီជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာမိစ္ဆာဒိဋ္ဌိတရားအယူမှန်ဝါရမှန်ကိုရောက်လို့တရားသိသွားသည်အထိဖြစ်သွားဒီတော့ဗာရဒသာအမျိုးဖြစ်တဲ့ဒနင်ဇာနီဟာဗုဒ္ဓရဲ့အယူဆယူဆပြီးဗုဒ္ဓဘာသာဝင်ဖြစ်ယဟန်ပြုသွားပြီဆိုတော့သူအမျိုးအနွယ်ဖြစ်တဲ့တခြားပုံနာတယောက်ကမခံနိုင်ဘူးဒါကြောင့်မလို့ဗုဒ္ဓသွားပြီးတော့ယံတွေ့မှာပဲဆိုပြီးသွားပြီးယံတွေ့လိုက်တာ ဆယ်ရည်ချင်းဆယ်ပါးနဲ့ဆယ်ရည်တဲ့တဲ့ဆယ်ရည်ချင်းဆယ်ပါးဆိုတာမလေးအယုတ်တအနတ္တတွေပါအများကြီးပါပဲကျမ်းဂန်မှာဖော်ပြထားတာအဲ့ဒါလေးနဲ့ဘုရားရှင်ကိုပက်ပက်ဆဲဆဲဆဲလို့လက်ညှိုးငေါငေါထိုးလို့ရှင်တော်မြတ်ဘုရားကပြုံးမြုံပြုံးမြုံနဲ့ငြိမ်သက်တည်ကြီးအေးစေစွာနေလို့ပြီးတဲ့အခါကျတော့မှမနဲ့ပြမနာကြီးမောသွားပလားဟမ်မောလောက်သေးဘူးလားအဲ့လောက်ဆိုရင်မောသွားပလား သင်ပေးတာတွေငါကမယူဘူးတဲ့အဲ့ဒီသင်ပေးတဲ့ဟာတွေငါမယူတဲ့အတွက်သင်စီပြန်ရောက်ကုန်ပြီတဲ့သင်မှာဆွေမျိုးညာတကာတွေရှိတဲ့အခါဆွေမျိုးညာတကာတွေကိုကျွေးလားမွေးလားလက်ဆောင်တွေပေးလားနဲ့လောက်တယ်မဟုတ်ဘူးလားအဲ့ဒါလိုကျွေးတယ်မွေးတယ်လက်ဆောင်ပေးတဲ့အခါမှာဆွေမျိုးညာတကာတွေမယူဘူးဆိုရင်အဲ့ဒီအစားအသောက်နဲ့လက်ဆောင်ပနာတွေဟာဘယ်ရောက်သွားတော့တပည့်တော်စီပြန်ရောက်ပါတယ်ဗျာအေး အခုနတင်ဆဲတာတွေငါကလက်မခံဘူးမယူဘူးဒါကြောင့်တင့်စီပြန်ရောက်သွားပြီကောင်းလားဟဲ့လက်မခံရင်သူ့စီပြန်ရောက်တာပဲဒီခါကျမှရှက်သွားဟဲ့ဟုတ်လိုက်တာဟဲ့သူ့မှာတော့ငြိမ်လို့အေလို့ငါမှာတော့ပူလို့လောင်လို့အဲ့သူလည်းပဲတို့တို့ပြောကြဆိုဘုရားရှင်ထံတပိခံလို့ယဟန်ပြုတရားကျင့်လာပြန်ပြီနောက်တယောက်အသူရိဏဘာရဒွါစပုံနာတဲ့ ရှေ့ကနှစ်ယောက်အဲ့ဒါလိုယဟန်ပြုတ်သွားတယ်ဆိုတော့မခံနိုင်လို့သူလည်းပဲရန်တွေးလာရန်တွေးလာတဲ့အခါကျတော့မြတ်စွာဘုရားကဒီတိုင်းပဲငြိမ်ငြိမ်လေးနေတယ်ဘာမှမပြောအဲ့ဒီပုံနာလည်းပဲမောသွားတဲ့အခါကျတော့ဘယ်လိုပြောလဲဆိုတော့ရှင်ကြီးဂေါရမတင့်ကိုငာနိုင်ပြီတင့်ကိုငာနိုင်ပြီတဲ့ဟောဘယ်လိုပြောတယ်ဒါတော့မြတ်စွာဘုရားကတည်ငြိမ်အေးစေပြီးတော့ပြုံးရွှင်တဲ့မျက်နှာနဲ့ပြန်ပြီးပြောတယ် ဇယံဝေမင်းညတိပါလောဝါစာယဖရုတံပနံဇယံစေဝတတံဟောတိယာတိဒိဋ္ဌာဝိဇာနာတောရှင်းတယ်မဟုတ်လားဟမ်ဟောရှင်းရှင်းလေးရမြတ်စွာဘုရားမိန်တာဘာလောလူမိုက်သည်ဖရုတံကြံကြံတဏ္ဏစကားကိုပဏ္ဏတော်ပြောဆိုရသည်ရှိတော့ ဇယံအောင်ပွဲဟု၍မဉ္ဇတိအောက်မိတ်မှတ်တင်ဤတဲ့ဟောပါတယ်တော့လူမိုက်ဟာသူတစ်ပါးကိုကြံကြံတန်းတန်းအပြစ်အနာစာတွေနဲ့ဆဲယုံဆဲဆိုငောင်းငန်းမှန်မဲ့ပြီးပြောရမယ်ဆိုလို့ပြောရတယ်ဆိုရင်သူဟာသူတစ်ပါးကိုသူနိုင်တယ်လို့ထင်တာတဲ့အဲ့ဒါကိုမြတ်စွာဘုရားဆက်မိတ်နဲ့ဇယင်စေဝတ္တတံဟောတိယာတိဒိဋ္ဌဝိဇာနာတော့ ဝိဇာနာတောတိခဏ်ညိဂုံကျေစုကိုတည်တော်သူဤယာတိတိခာအကျင့်တိခဏ်ညိနိအတ္ထိရှိဤအယံတံအယံဧဝဤတိခဏ်ညိနိသာလင်အတ္တထိုပုဂ္ဂိုလ်ဤတံဇယံထိုအစစ်အမှန်ဖြစ်သော အောင်မြင်ခြင်းပါပေတည်းပါတယ်တော့ သီးခံမှုရဲ့ဂုံကျေးဇူးကိုနားလည်သဘောပေါက်တဲ့အတွက်တစုံတယောက်ဟာသူများလာပြီးဆက်ဆုံငောင်းငန်းမမဲတော့လည်းပဲရန်တော့မပြန်နှုတ်တော့မပြန်မဲနဲ့သီးခံပြီးနေတယ်ဆိုလို့ရှိရင်အဲ့ဒီသီးခံနေတဲ့လူရဲ့သီးခံခြင်းဟာအောင်ပွဲစင်စစ်ပါပဲတဲ့မရှင်းဘူးလားဩခုတော့ရှင်းသွားပြီနော်အဲ့ဒါလည်းပဲဒီစာထဲမှာတော့မြန်မာပြန်ကလေးထည့်ထားတဲ့145မှာ လူမိုက်သည်ကြာနံစွာဆဲ၍ပြောဆဲ၍ပြောဆိုရသည်ရှိတော့နိုင်ပြီဟုထင်မှတ်၏စင်သက်မှုတိခဏ်ဉဏ်တရားဤဂုံကျေးဇူးကိုတိနာလူသူဤတိနာလေသူဤတိခဏ်ဉဏ်ဤသာလဲမုတ်ချအောင်နိုင်ခြင်းဖြစ်၏တဲ့ဟုတ်သလားမယုံရင်လက်တွေ့ကျင့်သုံးကြည့်ပါမယုံလက်တွေ့ကျင့်သုံးကြည့်ဟေးနင့်လိုဟာမျိုးတော့ငါဘာထင်တယ်အဲ့ဒါရဲရင်ထွက်ခဲ့စမ်းလို့ဆိုရင်လေအသာပြုံးပြုံးကလေးကြည့်နေလိုက်သူ့ကို ပြုံးပြုံးကလေးကြည့်နေလိုက်မျက်နှာအမူအရာမပြည့်စင်နဲ့အဲ့ဒါလို့ဆိုရင်မဲ့ तू ရှက်သွားပြီနောက်ထပ်မပြောနိုင်တော့ဘူးအဲနောက်တစ်ခါပြောလည်းပဲပိုးပြုံးပြလိုက်အဲအဲတတိယရင်တော့မပြောတော့ဘူးပြီပြီ तू လှည့်ထွက်သွားတော့မှာပဲအဲ့ဒါအောင်ပွဲပဲတဲ့ဘာရဲ့အောင်ပွဲလဲဒီခဏကြီးရဲ့အောင်ပွဲပဲတတေဝဒေနာပါပိယောယောကုတ်တံပတိကုတ်စတိ ဂௌတမပတိကုဇံတော်သင်္ဃမေစေတိဒုစယံယောအကျင်ပုဂ္ဂိုလ်သည်ကုဋ္ဌံမိမိကို အမျက်ထွက်သောပုဂ္ဂိုလ်ကိုပฏิကုဇတိတဖန်ပြန်၍အမျက်ထွက်၏သောထိုပုဂ္ဂိုလ်သည်